မနေ့ကမဟာဒီကဖွင့်ဆိုခြင်းအရာသမာဓိဟန်စိတ်တန်ဆိုရဲအာနာပါနခမ်းပါအထက်ကသာဖွင့်ဆိုခြင်းကိုထောက်ခံရပေးပြီးတော့ဗောဒီဖွင့်ဆိုထားပါတယ်လက်တွေ့နဲ့အမှန်တရားကြပါတယ်ဆိုတော့ဝိပဿနာစိတ်ကို လိကသမာဓိဖြင့်တည်တတ်စွာထားနိုင်မယ်ဆိုရက်အတ္တကတာဖြစ်ဆိုချက်ကိုသူကထောက်ခံရပြတာပါသောပိဒီမာရီသောပိထိုကရိကသမာဓိလည်းစိတ်တန်နေကျလံတပေတိစိတ်တန်ဘာဝနာစိတ်ကို လက်ကြလံမလုံမရှိငြိမ်သက်အောင်တပိတိထားနိုင်ပါလေ။ဒါနဲ့ဒီကလေးဆိုလို့ရှိရင်လောကီဆိုအထုတ်တဲ့အခါဥပဇ္ဇနာသမာဓိအပ္ပနာသမာဓိလိုပါပဲဒီတကားရဆိုလို့ရှိရင်ကိုယ်တည်းကရှုခွဲအာယုံဖြင့်ပေါ်ခိုက်ပေါ်ခိုက်မှာ အထူးကြောင့်ရထားပြီးတော့ဆွေးမြဲစွာရှုလို့ရှုရအောင်လေးမှာတစ်ခဏတစ်ခဏစိုက်စိုက်ပြီးတော့ကြာသွားတဲ့သမာဓိဟာလောကီစံလုံးကဥပဒရာသမာဓိအပ္ပနာသမာဓိနဲ့စွန့်ရည်ချင်းအတူတူပဲဆိုတာကိုပြပါတယ်ကွာတရားမှတစ်ချက်ကြောင်းရဆိုင်ပဲတရုတ်အတိတ်ပဲနဲ့ပြောရမယ်ဆိုရင် ဥပကြရသမာဓိအပ္ပနာသမာဓိဒါဘာဝနာစိတ်ကိုညီတဲ့အောင်ထားနိုင်တာမဟုတ်ပါဘူးဆိုတာမဟုတ်သေးဘူးဆိုတာပေါ့ဒီလိုအိဗေယူရပါတယ်သူတို့ကထားနိုင်တာမဟုတ်သေးဘူးဆိုတော့ဒါလည်းပဲဥပဒနာခံခဲ့ကဏိကသမာဓိလည်းပဲဆိုတဲ့အိဗေအလိုလိုထွက်သွားပါတယ်ကွာဘယ်လောက်အင်အားကြီးပြည့်စုံလာလို့ရှိရဲ့ ဒီခဏိကသမာဓိဟာထားနိုင်ပါတယ်စိတ်ကိုမရှိမလို့ရှိအောင်ထားနိုင်ပါတယ်ဆိုရဲမိကုလေးနဲ့ပြောရမယ်ဆိုလို့ရှိရင်တော့အာရမဏိနိဒန္တရဧကာကာရေနဟောတမာနောလို့ဒီစကားလေးဆိုထားပါတယ်အာရမဏိလောလောဆယ် ပေါ်ပေါ်လာသောပြစ္ဆုတ်ပံအာယုန်၌ရှုပွဲအာယုန်၌ယုံ nant တရားတွေပါပဲ။တွား၆ပါးကဖြစ်ပြနေတဲ့ယုံ nant တရားတွေပါပဲ။နိဒန္တရာနိဒန္တရာအကြာမရှိဘူးအကြာမရှိအောင်အန္တရာဆိုတာအကြာနိယဆိုတာကင်းတာအကြာမရှိဘူးဆိုတော့ရှုမှတ်တဲ့စိတ်ကြီးပဲတော့ဟုတ် ရှုပ်ပွဲအာရုံမှာတစ်ခဏတစ်ခဏစိုက်စိုက်ကြသွားတဲ့တမာတိကြီးပဲတစ်ဆက်တည်းဖြစ်နေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်တော့ရှေ့တမာတိနဲ့နောက်တမာတိဆက်ဆက်ပြီးတော့ဖြစ်နေတယ်ရှားအပူစိတ်မရှိဘူးအဲဒီလိုသဘောမျိုးပါပဲဘယ်လောက်ထိဖြစ်တယ်ဆိုလို့ရှိရင်ဧကာကာရေနဆိုတာ ဧကကာရိဏဆိုတာဥပဒနာအခိုက်အတန့်မှာတော့ရှုခွဲအာယုံဟာအမျိုးမျိုးပါပဲရုပ်အာယုံကတစ်မျိုးနာယအာယုံကတစ်မျိုးရုပ်အာယုံဟာလည်းပဲစုံလို့ပေါ့လေမာတာတွေကြော့တာတွေတန်းတာတွေလူတာတွေခြေရောအရေးကြော့တာတွေယူစီးတာတွေစိတ်ကတ်တာတွေစုထမ်းတာတွေတွဲတာတွေခဲတာတွေပူတာလွေးတာအေးတာပေါ်တာတောက်တာတင်းတာလှုပ်တာစုံလို့ပဲပြောတာ အရှင်းအသာစသည်ကိုလည်းစုံလို့ပေါ့နောက်ပိုင်းဆရာကလည်းပဲယဉ်သိတာကြားသိတာပေါ့အဲ့ဒါပါထိတွေ့တာခံစားတာဆိုတာပေါ့အာယုံလေးကတော့မျိုးမျိုးပဲသို့တော့ဘယ်တော့ပဲအာယုံလေးအမျိုးမျိုးဖြစ်နေတယ်လို့ဒီခဏိကသမာဓိကရှိကအာယုံတော့နောက်ကနေတန်းစီပြီးတော့ဒီကပ်ပြီးတော့ပါတော့တာ အဲ့ဒါဧကကာရလို့ခေါ်ပါတယ်အာယုကတော့အမျိုးမျိုးကွဲမယ်သို့တော့ခဏိကသမာဓိကတော့တသားတည်းကိုသွားနေတာပေါ့လေတပုံစံတည်းကိုသွားနေတာပေါ့ဆိုတော့အာယုံကွဲသလောက်တော့သူကလည်းပဲသမာဓိစုစိတ်ပြီးသမာဓိကလည်းပဲကွဲတာပါပဲသူ့အာယုံနဲ့သူ့သမာဓိပါပဲဆိုတော့တီတီဘုံကတော့တသားတည်းသွားနေတာပါအဲ့ဒါလိုဖြစ်နေတာပါအဲ့ဒါဧကကာရိဏခေါ်တယ်ပါဟုတ် ဒီတော့လောလောဆယ်ပြစ္ဆုတ်ပါအာယုမှာအကြမ်းရှိကက်ရှိပဲနဲ့တသားတဲ့အားဖြင့်ပေါ့ဘောတမှာတော့ရည်စည်းကြောင်းကြီးလိုဆက်သွားနေတာအထက်ကလာတဲ့ရည်တွေဟာဆိုလို့ရှိရင်အထက်ကရည်တွေလာတဲ့စီးကြောင်းကြီးထင်နေတာပဲကြက်တယ်လို့ကိုမရှိဘူးတော့အဲ့ဒါကိုဘောတမှာလားခေါ်တယ် အဲဒီလိုဖြစ်နေလို့ရှိရဲ့နဲ့အဲဒီလိုဖြစ်နေလို့ရှိရင်ဘာဖြစ်မလဲစိတ်တန်လက်ကြလန်တစ်ပြေတိဥပဒနာစိတ်ကိုຢာကဝင်ပြီးတော့လှုပ်ရှားတာဒေါသဝင်ပြီးတော့လှုပ်ရှားတာဆိုတော့လှုပ်ရှားတယ်မရှိတော့လက်ကြလန်ဆိုတာအလှုပ်ရှားခြင်းတယ်ဆိုတော့သဘောကတော့ငြိမ်တယ်ဆိုတဲ့အဓိပ္ပာယ်ပါပဲမလှုပ်ရှားရင်ငြိမ်တာပါပဲ။ ငြိမ်လို့ရှိရင်လည်းပဲအခိုက်အတန့်တော့ငြိမ်ငြိမ်တော့တာပါပဲတော့အပူရင်းငြိမ်တော့တာငြိမ်နေမလှုပ်ဘူးငြိမ်နေငြိမ်နေတာဒါပေါ့အဲ့ဒီလိုဖြစ်အောင်သိကိုထားနိုင်တယ်ဒီလိုအဆိုရှိပါတယ်မနေ့ကဥပကြရသမာဓိအပ္ပနာသမာဓိကိုလည်းပြောခဲ့ပါတယ်သမညာလောက်ပါပဲဥပကြရသမာဓိဆိုတာကလောကီအပ္ပနာသံ ရဲ့အနိကဖြစ်တဲ့ရှေ့ပိုင်းသမာဓိကိုဖြောရတယ်။အပ္ပနာသမာဓိဆိုတာကတော့အာယုန်ထဲမှာဝင်စားပြီးတော့ကြာအာယုန်နဲ့ဒီသမာဓိစိတ်နဲ့တသားလေးလို့ထင်ရလောက်အောင်ပေါ့လေ။အဲဝင်ပြီးတော့နေတဲ့သဘောဝင်စားတဲ့သဘောအပ္ပနာသမာဓိကိုခေါ်ပါတယ်။ဥပဒနာသမာဓိနဲ့ညီမျှတဲ့အခါမှာ အခုလက်ငင်းပေါ်တဲ့အာယုလေးကိုရှိသမာဓိနောက်သမာဓိဆက်စအောင်တသားတဲ့ရှင်ရလောက်အောင်ပေါ့လေရည်စည်းကြောင်းကြီးလို့ခဏကသမာဓိတွေဆက်ပြီးတော့သွားနေပြီဆိုလို့ရှိရင်ဒီခါမှာဥပဒ္ဒသမာဓိနဲ့ညီမျှတဲ့အပိုင်းဖြစ်သွားပါပြီ။ဟုတ်။စွန့်ရည်တတ္တိရင်တူတဲ့အပိုင်းဖြစ်သွားပါပြီ။အဲလိုစွန့်ရည်တတ္တိရင်တူပြီးတော့ညီမျှတဲ့အခါမှာ ရှုမှတ်မှုတွေအကြာအကြာပါပေါ့ရှင်းစကြံစီကိုနိဝရဏတရားတွေဟာမဖြစ်ပေါ်ပဲလည်းပဲရှိနေကြပါလေတစ်ခါတစ်ခါမှာယောဂီက10မိနစ်လောက်10မိနစ်လောက်3မိနစ်လောက်ရှုမှတ်တဲ့စိတ်ကြီးပဲဆက်ဆက်သွားနေတာရှုခွင့်အာရုံနဲ့ပါစိတ်ကလေးစိတ်ကလေးချက်ချက်ချက်ချက်သွားနေတာပါလေအဲဒီအခါမျိုးမှာနိဝရဏတရားတွေ ဖြစ်ပေါ်မလာပါဘူးဖြစ်ခွင့်လည်းမရပါဘူးတဏိကသမာဓိကရှိခွင့်အာရုံမှာနေရာဝင်ယူထားတော့ဒီဝရဏတရားတွေနေရာမရှိတော့ပါဘူးဆိုတော့ရှိမှမူကြည့်ပဲတစ်သက်ထဲတခါလည်းဖြစ်နေတာပါပဲအဲ့ဒီလိုခံမျိုးပါတဲ့စိတ်ကိုဘလို့စိတ်ကြီးတဲ့အောင်ထားနိုင်တယ်လို့ဒီလိုဆိုလိုပါတယ်အဲ့ဒါကတော့ မကလေးလေးနဲ့ကောင်းလာလို့ရှိရင်လောကီဝတ္တရသမာဓိနဲ့ဆွဲရခြင်းတူလို့ပေါ့စိတ်ကိုမလုံးစိတ်ညီတက်အောင်ထားနိုင်ပုံပါပဲနောက်တစ်ပိုင်းရှိပါတယ်နောက်တစ်ပိုင်းလည်းဆက်ပြီးတော့ပြောရအောင်ပါဒီတော့လင်ငစ်ပေါ်တဲ့အာယုတွေကိုသူတို့ဖြစ်ဆဲမှာပေါ့လေအခုလိုအားစိုက်ပြီးတော့ဆွဲဆွဲစွာ ရှိပြီးတော့ကလိကသမာဓိစုဆောင်းရတယ်ဆိုတာကမ္မစနာဆိုင်တဲ့និဝရဏတရားတွေဝင်ရောက်ပြီးတော့မလှုပ်ရှက်ရအောင်မလှုပ်နိုင်အောင်လို့ညင်အောင်လို့ကြည့်လို့ရတယ်ဆိုတဲ့သဘောသိရောက်သွားပါပြီ။ဒါတော့အဲ့လိုခရိကသမာဓိမျိုးရလို့စုဆောင်းလို့အားရှိတဲ့ပုဂ္ဂိုလ်ဟာပေါ်တိုင်းမပြတ်အထူးကြောင့်ရထားပြီးတော့ဆွေးမြေ့စွာရှိမှပြီးတော့ စိတ်ကိုကိုမှန်းရအာယုံမှာရှုရှိပေးနေဖို့လိုပါတယ်။10မိနစ်ဆိုလို့ရှိရင်စက္ကန့်ပေါင်း60စက္ကန့်တိုင်းမလတ်ပါဘူး။ဆိုမြတ်စွာရှိမိအာယုံမှာရှုကလေးစိတ်ကလေးကပ်ကလေးကြတော့အောင်ပေါ့လေ။အားဆက်ရမယ်။ဆိုမြတ်စွာရှိမှနေရမယ်။တဲ့အောင်လည်းပဲချိန်ပေးရမယ်ဆိုတာပေါ့လေ။အဲ့ဒီအားစုတွေလည်းပဲလိုပါတယ်။ အဲ့ဒီအင်အားစုတွေပြည့်စုံလို့ရှိရင်ရှုခွင်းအာယုံမှာစိတ်ကလေးစိတ်ကလေးကြာကြာသွားတဲ့ခဏိကသမารီဟာတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းအားပြည့်လာတော့တာပါပဲဒီခါမှာရှားရှားနိဝရဏတရားတွေဝင်ရောက်ဖြစ်ဖြစ်တာမရှိတော့ဘူးဆိုလို့ရှိရင်စိတ်ဟာလှုပ်ရှားမှုကျင်းပြီးတော့ငြိမ်သက်ပြီပေါ့ခဏိကသမารီတွေအားပြည့်လာတဲ့ကစိတ်ငြိမ်ပြီပေါ့အဲ့ဒီစိတ်ငြိမ်တာဟာ မာဓိရတယ်လို့ခေါ်ပါတယ်အဲဒီလိုစိတ်ငြိမ်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာတစ္ဆတ်သေးကိုအာရှိပါရှိဖြစ်လာတဲ့အပိုင်းကတော့ဥရိယဝိယညာစသည်ဖြစ်တဲ့အခါမျိုးမှာခဏိကသမာဓိဟာတော်တော်ကိုအာကောင်ပါကောင်ဖြစ်လာတတ်ပါတယ်ခဏိကသမာဓိကြက်တောက်ကြက်တောက်ဖြစ်နေလို့ရှိရင်တော့အားကမပြေဘူးပေါ့ တစ်ခုနဲ့တစ်ခုဆက်ဆက်ဖြစ်လာတဲ့အခါကျမှအားကပြည့်ပါတယ်တခုကြီးအနေနဲ့တွေ့ကြည့်လို့ရှိရင်ဘာမှအားမရှိဘူးလို့ဆိုပေမဲ့လို့အဲဒီတခုကြီးတေးငယ်တဲ့အရွယ်စားတူစွန့်ရည်တူအရာဝတ္ထုတွေအနိကဆုံးဥက္ကလည်းလို့ရှိရင်အာဝဘယ်ကောင်းတော့အောင်စွန့်အင်ကြီးထွက်လာပါတယ်အင်ညာ energy ကြီးထွက်လာတတ်ပါတယ် စီမြင်မြင်သေးသေးလေးတွေနဲ့ရက်စားတဲ့အဝတ်ထည်ကြီးပေါ့စီမြင်လေးတွေတစ်ခုနဲ့တစ်ခုပူးကပ်ဆက်ပြီးတော့ရက်စားတာပဲသမဏခိုင်ပါတယ်စီမြင်လေးတွေကိုတစ်ခုချင်းအနေနဲ့ဆွဲထုတ်ပြီးတော့ဖြတ်လိုက်မယ်ဆိုလွယ်လွယ်ပြတ်သွားပြီမယ်လို့စီမြင်ကလည်းမြင်စသည်ပေါ့လေအရွယ်စသည်ဆွမ်းရည်တတ်တည်ခြင်းပြူတဲ့အရာတွေပေါ့လေပူးကပ်သွားပြီဆိုလို့ရှိရင် တစ်မြင်ရနှစ်မြင်နှစ်မြင်ရသုံးမြင်စသည်ပုကတ်သွားပြီဆိုလို့ရှိရင်တအားကနှစ်အားနှစ်အားကသုံးအားစသည်အများပေါ်လိအာဟုတ်ပဲကောင်းလောက်အောင်ပဲအားတွေထွက်လာတာပဲအဲ့ဒါလို့သူ့ကဆောင်ရတဲ့အားမျိုးပါပဲအဲ့ဒီတစ်ခုချင်းတစ်ခုချင်းအားလဲတဲ့အရာလေးဟာတစ်ခုနဲ့တစ်ခုအကြားမရှိဘဲနဲ့ပူးကတ်ဆက်နေအောင်လုပ်ဖို့ကတော့ယောဂီများရဲ့တာဝန်ပဲကြားထဲမှာအကြားမရှိရဘူး ကျဲနေကျဲတဲ့နေရာအားနေတာပဲအဝတ်ထဲတွေမှာခြေတမြင်နှမြင်ကျွတ်ထွက်သွားပြီဆိုလို့ရှိရင်အဲ့ဒီနေရာကျဲပြီးတော့ခဏလေးစုပ်ကျဲတော့တာပဲဆိုအဲ့ဒီခုနဲ့ခုခုကနေလို့ရှိရင်တော့ကြော်တော့လည်းမပြည့်စည်ဘူးပေါ့လေအဲ့ဒီအဲ့ဒီသဘောလေးတွေ့ပြီးတော့ယောဂီများခဏိကသမာဓိအားကြည့်လို့လို့ရှိရင်တော့အဲ့ရ အဲအိမ်မောကြတဲ့အချိန်ကလွဲလို့ရှိရင်တန်တဲ့အချိန်တွေပါသွားနေလို့ရနေလို့ထိုင်နေလို့အိမ်ရပေါ်လှဲလို့ကိုယ်လုံးဆန်လုံးတောင်းလုံးငယ်လုံးကြွားလုံးလမ်းလုံးချတော့ရေတောင်ကတည်းကမျိုးလုံးပိတ်တာဖွင့်လာကအစပေါ်လို့ပါဠိတစ်ခုမှမလွတ်စေရဆိုရဲစောက်တည်ကျတဲ့ပေါ်ဒီစိတ်ခိုင်ရမှထားပြီးတော့ပေါ်လို့လက်ငင်းပေါ်တဲ့အာရုံကိုချိန်သားကဆရာဆက်ပြီးတော့ဆွဲဆွဲရင်းနဲ့ရှိမှပြီးတော့ခဏိကသမားကြီး စုဆောင်းပေးနေဖို့အရေးကြီးပါတယ်။ညာလို့တံပိုးထားတဲ့စိတ်နဲ့အယုဒီလေးနဲ့စိတ်ဆက်သက်လုံနိုင်မှခဏိကတဘာကြီးကအားပြည့်နိုင်တယ်ဆိုတာယောဂီညာနားလည်ဖို့လိုပါတယ်။ဒါပေမဲ့ဘုန်းကြီးအကြိုက်ခတ်ကြည့်ရတာဒီလိုယောဂီကမျက်စိအကြည့်ဟိုကြည့်ကြည့်ကြည့်ထိုင်တာကိုယ်စားလောက်ကြအောင်နဲ့ယုံကျင်တဲ့ပေါ်လေးကိုယ်လေးစားလေးစောင်းနေတယ်လောက်တာတွေဒါကြီးတွေ့နေရပါတယ်။အဲ့လိုသဘောနဲ့ဆိုလို့ရှိရင်တော့ ခဏိကသမာဓိတော်တော်နဲ့အားပြည့်မှာမဟုတ်ပါဘူးခဏိကသမာဓိအားမပြည့်ဘူးဆိုလို့ရှိရင်စိတ်လည်းငြိမ်မှာမဟုတ်ပါဘူးစိတ်မငြိမ်ဘူးဆိုလို့ရှိရင်စိတ်ငြိမ်မှကိုယ်တည်းကတကယ်အရှိယုံနာသဘာဝနဲ့ကြောင်းကျိုးဆက်ပတ်ဖို့ဆက်ပုံမငြင်းစင်းသဘောပဲဆိုတာဒီသိနိုင်ပါတယ်ဘုရားမြတ်စွာကိုယ်တိုင်လည်းဟောထားပါတယ်သမာဓိတော်ဘိက္ခုဘိက္ခုယထာဘုဒ္ဓပัจจာနာတိသုသာပါတယ်ဒီမှာဟုတ် ခရိကသမာဓိအားပြည့်တဲ့ယောဂီပုဂ္ဂိုလ်ဟာကိုယ်ထဲမှာအဟုတ်ရှိနေတာအဟုတ်ဖြစ်နေတဲ့ယုံနာတရားကြောင့်ကျိုးဆက်ပုံလေးပေါ့။မမျက်စိရဲ့သဘောပဲဆိုတာလေးခွဲခြားစိတ်ဖြာပြီးတော့သိလာတတ်ပါလေလို့ဆိုတယ်။သမာဓိရှိမှသိတယ်ဆိုတော့သမာဓိရှိမှသိဦးဆိုတဲ့အတိပဲပေါ့။တကယ်အရှိသဘောတွေသိလို့လို့ရှိရင်တော့သမာဓိရှိအောင်လုပ်ဆိုတဲ့အတိပဲဒီထဲမှာပါသွားပါတယ်။ သမာဓိကြည့်အောင်လုပ်ဆိုတာသိစေပြီးတော့ဆွေးနွေးဆိုတာရှိမှတ်တာဒါပဲဒါပြင်ပฏิပက္ခိဏအနပိဘူတော်အပိတော်ဝိယဆိုတဲ့စကားနဲ့ကအဖြစ်အပျက်ကိုခတ်သွက်သွက်ကြည့်နေတဲ့ဥရိယဗျာညာအပြည့်ကြီးစက္ကစက္ကကြည့်နေတဲ့သင်္ကညာစသည်ပေါ်လေ အဲ့ဒီလိုအားကောင်းတဲ့ဉာဏ်မျိုးတွေနဲ့ရှင်တွဲရတဲ့ခဏိကသမာဓိလည်းပဲခဏိကသမာဓိဟာစောစောကပြောခဲ့တဲ့ဥပဆရာသမာဓိနဲ့ညီမျှတဲ့သမာဓိရဲ့ပို့ပြီးတော့ထစ်တဲ့သဏ္ဍာန်ဖြစ်ပေါ်လာတတ်ပါတယ်။သေသဏ္ဍာန်ဖြစ်ပေါ်လာတော့အပ္ပနာသမာဓိလိုပဲအင်းအားဟာဘောလီချူချာချာကြီးပြေဝလာပါတယ်။ တဏှိကသမာဓိအင်းအားတွေမဟုတ်ပါဘူးအဖြစ်အပျက်ကိုခတ်တွတ်တွတ်ကြည့်နေလာတယ်ဆိုတော့အလေးအောင်တိတိပတ္တတိအစရှိတဲ့အဲအာရဆရာပေါ့လေအာရဆရာအဲ့ဒါဒီလိုပဲဖြစ်ပေါ်လာတတ်ပါတယ်အဲ့ဒီလိုမျိုးတမာရီဟာ ဆန့်ကျင်မဲ့နိဝရဏတရားစုကမနစ်သက်မနှောက်ယှက်တယ်မရှောက်မနှောက်ယှက်နိုင်ဖြည်းပြီးတော့အဲ့ဒီခါမှာအပ္ပနာသမာဓိနဲ့စွန့်ရည်ပြီးဖြစ်လာပါတယ်အပ္ပနာသမာဓိကစိတ်ကိုတည်တတ်စွာထားနိုင်တယ်လို့ခန္ဓာဥရိယပြညာပိုင်းစသည်မှာဖြစ်တဲ့ခဏိကသမာဓိလည်းပဲကောင်းကောင်းယူထားနိုင်ပါတယ်လို့ဆိုပါတယ် အလင်းရောင်တွေလည်းပဲဖြည်းဖြည်းချာချာဖြစ်လာတတ်ပါတယ်။ဒါတော့နှစ်သိအာရမှုပီတိရောဒီကိုကြီးကြွတဲ့နေလို့ဖြစ်နေတာလေအထိုင်တော့မှဖြစ်ရှင်လောက်အောင်ပေါ့လေ။နှစ်သိအာရမှုပီတိတွေဖြစ်နေတာလေကိုရောစိတ်ပါအေးချမ်းတာတွေပေါ်ပါတာတွေနုညံ့တာတွေတင်ခွေတာတွေဟင်းဒါတော့စိတ်ကြော်ရှင်တာတွေဒါတော့တတ္တတရားကြီးထူးထူးခြားခြားဖြစ်လာတာတွေ တတိတွေကလည်းထူးထူးခြားခြားကောင်းလာတယ်အသိဉာဏ်လေးတွေကလည်းပဲတခါတည်းဖြက်ဖြက်မြက်မြက်ပေါ်နေအသေးစိတ်တခါတည်းသိလာတာတွေပါလေထူးခြားဖြစ်လာပါတယ်အဲ့ဒီခါကျလို့ရှိရင်အတိမောက္ခခေါ်တဲ့အတိပြုဆုံးဖြတ်ချက်ချမှုပေါ့ဒီနည်းကသိကောင်းတဲ့နည်းပဲဒီနည်းအခုမှတွေ့ရတာအခုမှအထောက်ရတာသိချမ်းသာတာပဲလူကမကုံချမ်းသာတဲ့အစာကောင်းများစွာစားတဲ့ချမ်းသာမျိုးကအခုရနေပြီဆိုတာပေါ့လေ အထုတ်နည်းလည်းမှန်တယ်ယူသည်တွေအထုတ်တဲ့အတွက်မိမိပါဒီလိုတရားအရာကမျိုးပေါ်လေးတွေ့ရပြီတယ်ဆိုတာပေါ့လေကျင့်ဒီအမှန်နဲ့တူကျင့်လို့ရရှိတဲ့အကျိုးရလဒ်ပေါ်ဟာလက်ခံအကြည့်ပြုဆုံးဖြတ်ချက်ချတဲ့အဓိပ္ပာယ်ခေါ်တဲ့သတ္တတရားတွေလည်းဖြစ်လာတယ်အဲ့ဒီအားရလည်းနည်းနည်းအားဖို့ကိုအဲ့ဒါသတ္တဗလခေါ်ရဲ့အင်းအားတွေဖြစ်လာတာဆိုတာပေါ့သတ္တဗလ ဒီခံဟာစိတ်ဓာတ်လဲပြူအာနေမသွားရအောင်လို့ပံ့ပိုးတဲ့ဝိရိယဟာလည်းပဲပက္ခဟအနေနဲ့ကိုလည်းချိန်ရှားလာပါတယ်။ဒါကအစပြုပြီးတော့အထုတ်ခဲ့တဲ့ဝိရိယဟာအပြင်းထူဖို့ငိုင်ကြီးဖို့ကိုနိုင်နိုင်ကြီးပေါ်လေအောင်မြင်နေတဲ့ကြော်ဖြတ်ခဲ့ပြီးတော့ဝိရိယအခြေအနေလည်းပဲမြင့်တက်လာပါပြီ။ အာရတဝိရိယပိုင်းရောက်လာပါပြီအာရတငကိုပဲအစာပြုပြီးတော့အာထုခဲ့လို့အခက်ခဲတွေကျော်လွန်သွားတဲ့ဝိရိယနဲ့အရှိရလာတဲ့ဝိရိယပါလေအဲ့ဒီအာရတဝိရိယကိုဖွင့်ထားတာပက္ခဟဝိရိယလို့လည်းဆိုရတယ်ပက္ခပက္ခဆိုတာရာဝတ္ထုတစ်ခုကိုမတင်လိုက်လို့ရှိရင်အောက်လည်းကျမသွားဘူးခုလက်မှလည်းရမလို့တဖြည်းမြင့်တက်လာတဲ့ဝိရိယပေါ့လေနောက် တဲ့ပိုင်းညာနေရောက်သွားတဲ့အခါမှာပရိပုံနာဝိရိယဆိုတာကအဲ့ဒီပဲရှိရှိနေတာပဲပြည့်စုံတဲ့ဝိရိယဖြစ်တော့ပါပဲကွာအဲ့ဒီဝိရိယပြီးတော့လည်းပဲမနာအာဟုတ်ကြကောက်ပါလေဆိုလိုတဲ့သဘောကတော့အထူးအားမဆက်ရတော့ပဲလေအာယုပေါ်တာနဲ့ချက်ကလေးဖတ်နေတာပါလေဒီမှာအချိန်ရလာတဲ့ဝိရိယပေါ့လေအဲ့ဒါလည်းပဲမနာထူးကြပါလေဒီမှာအဲ့ဒါတော့ဝိရိယဗလပေါ်ပါတယ်အဲ့ဒီခါမျိုးဟာ ကိုယ်ကိုယ်ကိုအပြင်းထူလို့အားပြရတာမျိုးမရှိတော့ဘူးအပြင်းကြောကိုအဲ့ဒီဝရိယကဆက်ထုတ်လိုက်တာလည်းမဟုတ်လို့လောကခံရတဲ့နေရာပါလို့ချတက်ကြအမြဲတည်းဖြတ်လည်နေတော့တာပဲသမာအကောင်းတဲ့ဝရိယပါပဲအဲ့ဒီလိုဖြတ်တဲ့ဝရိယဝရိယဘလဆွမ်းအကောင်းပြီဆိုလို့ရှိရင်ဆက်ကလေးဆက်ကလေးပေါ့လေမလွတ်တတ်မှတ်နိုင်တဲ့တတိကလည်းပဲ စောစောကတော့လွတ်တာရှိနေတယ်ပဲလူဒီပိုက်ပါလို့လွတ်တာလည်းမရှိတော့ဘူး။ငကောကရိုးရိုးစတိပေါ့။ဒီခါမှမှသုပတ္ထိတစတိဆိုတာသုပတ္ထိတသုဥပတ္ထိတဘုရားကတော့ဥပတ္ထိတအာယုံမှာပြိကတ်တာလောက်ဆိုဓမ္မစက်တိုင်းဝင်လို့ကတ်ပြိကတ်တာမဟုတ်လို့သုပတ္ထိတခေါ်ပါတယ်သုပတ္ထိတအလောကိုအာယုံစီချက်ကလေးချက်ကလေးပြည့်ပြည့်ပြီးတော့ကတ်နေတဲ့စတိတဲ့ အဲ့ဒီလိုမျိုးဖြစ်လာပြီဆိုလို့ရှိရင်စတိပလဆိုတာပါပဲမလွတ်တတ်ချက်ကလေးကအောင်အလိုလိုဖတ်နိုင်တဲ့စတိပလဟာလည်းပဲအာဝေကောင်းတော့အောင်ပဲရှိလာတတ်ပါတယ်။ကျန်ကများမှာအဲ့ဒီပိုင်းလေးကိုချီးကျူးတတ်တာရှိပါတယ်။ဒီခါမျိုးမှာတတိကစိတ်ကောင်းနေတော့လောလောဆယ်အာယုံကိုအာယုံပေါ်မှာကက်ကက်ကက်ကပ်ပြီးတော့နေတော့ တခါတခါမှာရှိရအကြောင်းအရာလေးအမတ်တပဲပဲဖြစ်ဖြစ်တမင်္ဂလာပဲဖြစ်ဖြစ်ပေါ့လေကြံလီစဉ်းစားလိုက်လို့ရှိရဲ့ကွင်းဆက်ဆရာပေါ်လာတာကလေးဘဝဟာတွေတော့ပေါ်လာတယ်တချို့ဆိုလို့ရှိရင်အမိဝလွဲဖာပရိသေတိနေတဲ့အခန်းလေးမှာတော့မှသူတို့ဘယ်လိုခံစားရတယ်ဆိုတော့အဲ့ဒီသူတို့မြင်လာပါတယ်တမန်ကျန်ကမှာချီးကျူးထားတာတော့ အပိညာရတဲ့ပုဂ္ဂိုလ်ဟာပရလောကကိုကိုယ်လောကလိုပေါ့လေအလိကရှင်းရှင်းမြင်နေရတယ်လို့ပဲသိရှင်းတာပဲတဲ့မှာဘုရားတို့ယောဂီကြီးကိုယ်လေးကြုံမှလည်းများတယ်ပြောရတယ်ဒီရောက်ရလေးကြီးချက်ပြောရမယ်ဆိုရင်အမှန်စိတ်ဝင်စားပြန်ကောက်လိုက်ပါအနာကအကြောင်းရနဲ့ပတ်သက်ပြီးတော့တွေးလိုက်လို့ရှိရင်လည်းအနာကဘယ်လိုကြုံကြိုက်နေလဲဆိုတာလည်းပဲလက်လှမ်းပြင်ရဒါလေးတွေဖြစ်နေတာလေးလည်းပဲ အမှန်အဝါကျကောင်းပါတယ်တော့တတိတွေကတော့ကောင်းလာတယ်တော့အပိညာရရလားလို့ဆရာတော့အမှားတော့အပိညာတော့မဟုတ်ပါဘူးရိုးရိုးတတိပဋ္ဌာန်ကရရှိတဲ့တတိကောင်းဖို့တစ်ခုပါပဲခုနခဏိကသမာဓိတွေကအလုံးကြီးအားပြည့်လာတော့ကုရိယပညာအဖြစ်ပြက်ကိုခတ်တဲ့ရှိနေတဲ့ညာပေါ့လေငါကကိုယ်လေးကဖြစ်ပေါ်တဲ့ယုံနာတရားတွေ အတုံးလိုက်အလေးအတစ်လိုက်ပြီးတော့ဒီခက်ချမ်းချမ်းတွေ့ရပြီပဲလို့ဒီခါမှာအသေးအဖွဲလေးတွေကအစပေါ်ဒီခက်စိတ်စိတ်ကလေးပေါ်ဒီဟောတက်တက်သားသားလေးပေါ်ဒီခြားခြားနားနားတခါတည်းသိလာတာပညာဆိုတာပဲပညာဆိုတာခွဲခြားစိတ်ချပြီးတော့သိလာတာပါအသေးစိတ်အဲ့ဒီအသေးစိတ်စိတ်ကလေးပေါ်ရိတ်ကလေးပြောက်ဒီပေါ်လေးတွေကအစပေါ်ဒီသိမြင်တဲ့သွားအားဟာလည်းပဲ အဩဝယ်ကောင်းလောက်အောင်မို့လို့ထူးခြားခြားဖြစ်လာပါတယ်အဲဒါကိုတော့ပညာဗလလို့ခေါ်ပါတယ်အဲဒီလိုအဖြစ်အပျက်ကိုပြတ်သားစွာတည်တိုင်းတည်တိုင်းပေါ့ခုနစောစောကပြောခဲ့တဲ့ဝိရိယသွားတတိသွားသမာဓိသွားခေါ်တဲ့သမာဓိခန္ဓာသမထတရားတွေဟာထစ်ထစ်တဏ္ဍာကိုဖြစ်လာတယ်အဲ့ဒီသမထအစွမ်းကြောင့်စိတ်ဟာအလွန်လူညံ့ကြော့ပြောင်းပြီးတော့လာတယ် ကြာလေကြာလေဟောလေနုညံ့ကြော်ကြော်ဖြစ်လာပါရဲ့။ဒါကြောင့်တခါတခါမှမရှိမိတဲ့တခြားတစ်ပါးသောပေါ့လေအာယုန်လေးပေါ်မှာလည်းပဲစဉ်းစားကြံစီပြီးတော့လောဘဒေါသတွေအများသောအားဖြင့်မဖြစ်ခဲလည်းပဲအရှိန်နဲ့ငကောအထုတ်တဲ့အရှိန်နဲ့ဆက်ပြီးတော့လည်းပဲငြိမ့်နေတတ်ပါတယ်ကွာ တခါတရံမရှိမှပြီပဲနားနေတဲ့ခိုက်တမှာလည်းပဲကျန်တန်းတဲ့လောဘဒေါသတွေဟာရှိကလိုဘောလေးမရှိပေါ်တော့ပဲနဲ့ငြိမ့်နေတာလေးတွေတွေ့ရတတ်ပါတယ်။ကျောယောဂီကကျန်တဲ့ကိလေသာတွေငါ့ဘာမဖြစ်တော့ဘူးလို့တော့မှအထင်ရောက်ရောက်သွားတတ်ပါလေ။အထင်နဲ့ကြီးလာတတ်ပါလေ။အဲဒီလောက်အထိအစွမ်းတတ္တိတွေကရှိပါတယ်တော့ ဒါပြည့်ဒီခါမျိုးခါတော့ယောဂီကအလွတ်လားနားပြီးတော့မနေလို့တော့ပါဘူးအမှတ်လွတ်တယ်ဆိုလို့ရှိရင်ကိလေသာတွေကဝင်တတ်တာပေါ့လို့အဲ့ဒီဉာဏ်မှုတွေဝင်တာကိုပဲညွန်မိုးလာတတ်ပါတယ်ဉာဏ်မှုတွေဝင်ပြီးတော့အလုတ်ပြက်ပါကိုလည်းပဲကြောက်လာတတ်ပါတယ်ကိလေသာတွေဝင်ရင်အလုတ်ပြက်မယ်ဉာဏ်ရမယ်ဟုတ် ငြိမ်းချမ်းမှုတွေလည်းပဲဆုံးရှုံးသွားနိုင်တယ်ဆိုတာပေါ့လေအဲဒီလိုပါကြီးတွေးဆပြီးတော့ပေါ့လေရှိတိဗလဩတ္တပဗလဆိုတာပေါ့လေအဲဒီသွားအားတွေလည်းပဲအာဝဝေကောင်းလောက်အောင်ဖြစ်လာတတ်ပါတယ်အဲဒီသွားအားကြောင့်ယောဂီဟာလွတ်ပါကိုပဲယမုတ်ဆက်ဆုံးနေတော့လွတ်ပြီးတော့ကိလေသာတွေဝင်ပါကိုပဲကြောက်နေတော့မလွတ်အောင်ပို့ပြီးတော့ကြိုးစားတော့တာပဲ။ မလွတ်ရဘူးဟာဆိုတော့ကိုကြိုးစားလေလေကိုတတိကောင်းလေလေကိုတတိကောင်းလေလေခဏကသမားကြီးကလည်းအားပြည့်ပြီးတော့အသိဉာဏ်တွေဟာလည်းပဲပို့ပြီးအသေးစိတ်သိလာလေလေဆိုတော့ဖြစ်တတ်ပါလေသမားအဲ့ဒီခွာတစ်ခုကတော့ယောဂီမှာအလွန်လိုအပ်တဲ့ခွာတစ်ခုပါပဲရှိဒီပလာနဲ့ဥဒ္ဒပပလာအမှန်လို့ပါလျှောက်တာကိလေသာဝင်ပါလျှောက်တာတဲ့အဲ့ဒီသွားနှစ်ခုဝင်လာပြီဆိုလို့ရှိရင်တော့ဒီယောဂီဟာခဏလေးပဲ မှတ်တည်ကောင်းပြီးတော့အသိဉာဏ်တွေလည်းပဲအရှိအဟုန်နဲ့ဖြစ်လာတတ်ပါတယ်အဲဒီလိုအရှိအကြောင်းမကတ်သေးတဲ့များတော့ဒီယောဂီဟာအမှတ်ကတော့လွတ်တာတွေများတတ်ပါတယ်ခက်ကြဲကြဲပါပဲမယုံမတည်မရှိမဆန်လွတ်တတ်ပါတယ်ရေပေါင်းများပြီဆိုလို့ရှိရင်တော့ရက်တာကြာကြောင်းပြီးတော့ထူးခြားမှုမရှိဘူးဆိုလို့ရှိရင်စိတ်တည်းလည်းကြာလာတတ်ပါတယ် ဒီတော့အခုပြောခဲ့တဲ့အစီအစဉ်ရပါလေကိလေသာတွေငြိမ်းကုန်ကိုယ်တိုင်အားထုတ်ပြီးတော့ကိုယ်တိုင်တွေးအားဖြင့်ပေါ်လေအတိအကျဆုံးဖြတ်နိုင်အောင်ကြိုးစားကြဖို့ရှိတာပါပဲအဲဒီလိုရှုမှတ်မှုရဲ့အသွမ်းကြောင့်ဒီရှုခွင့်အာယုန်တွေပါပေါ်လေကိလေသာငြိမ်းခြင်းဟာရှုမှတ်မှုမှာပါနေတဲ့ကုဏဝိရိယစတိသမာဓိခေါ်တဲ့သမာဓိခန္ဓာ စမထကဏိကသမာဓိရဲ့စွမ်းအင်ပဲဆိုတာကလေအဲ့ဒီစွမ်းအင်ဟာကိလေသာတွေကိုလည်းပဲတခြင်းကအားရှိပေါ်လေငြိမ့်သက်နိုင်တာမဟုတ်လို့အဲ့ဒီငြိမ့်သက်ဖို့အချိန်ရသွားပြီဆိုလို့ရှိရင်တော်တော်ကိလေသာတွေလည်းပဲဝေးပြီးတော့ငြိမ့်သက်နေတာကိုလို့ဝိခံမနာဝိနည်းလည်းခေါ်ပါတယ်အခိုက်အတန့်ကိလေသာငြိမ့်သွားတာက တရင်ကဝိညာဉ်ခေါ်ပြီးတော့အချိန်ရသွားပြီဆိုလို့ရှိရင်တော်တော်လေးဝေးကွာပြီးတော့ငြိမ့်သွားတာကဝိခမနာဝိရိယလို့ခေါ်ပါတယ်အဲ့ဒီအချိန်ရောက်တဲ့အထိကြိုးစားနေကြပါစေလို့တိုက်တွန်းရတဲ့ဒီနေ့ဆရာဆုံးသတ်လိုက်ပါတယ်